ရှမသဲခရဝင်အခန်းကြီး19အငယ်1မှ9ထိုဒေသနာတော်ကိုယေရှုသည်အကုန်စင်ဟောတော်မူပြီးလျှင်ဂါလိလဲပြည်မှ ပြောင်း၍ယူဒပြည်စွန်းယော်ဒန်မြစ်တစ်ဖက်သို့ကြွတော်မူ၏လူများအပေါင်းတို့သည် နောက်တော်သို့လိုက်ကြသည်ဖြစ်၍ထိုအရ၌အနာယောဂများကိုငြိမ့်စေတော်မူ၏ပါရိရှဲတို့သည် အထံတော်သို့လာ၍လူသည်ခတ်သိမ်းသောအပြစ်ကြောင့် မိမိမယားနှင့်ကွာအပ်သလောဟုစုံစမ်းနှောက်ရှက်ခြင်းငှာမေးလျှောက်ကြသော ကိုရောကအစာဦး၌ဖန်ဆင်းတော်မူသောသူသည်ယောက်ျားနှင့်မိန်းမနှစ်ယောက်ထီးကိုဖန်ဆင်းတော်မူ၏ထိုအကြောင်းကြောင့်ယောက်ျားသည် ကိုမိဘကိုစွန့်၍ကိုခင်မွန်း၌မိဝဲသဖြင့်ထိုသူနှစ်ယောက်တို့သည်တသားတကိုယ်ဒီဖြစ်ရလိမ့်မည်ဟု ကျမ်းဆိုသည်ကိုတင်တို့မဖတ်ဘူးတလို့ ထိုကြောင့်လင်မယားတို့သည် နှူးမဟုတ်တဦးတည်းဖြစ်၏ဘုရားသခင်ဖက်ဆက်၍ထံပိုးတင်တော်မူသောအရာကို လူမခွဲမခွာစေနှင့်ဟု မိန်တော်မူ၏ပါရိရှဲတို့ကလည်းထိုတို့မှန်လျင် ဖြတ်စာကိုပေး၍မယားနှင့်ကွာစေခြင်းဟံမောရှေသည်အဘယ်ကြောင့်စီရင်သနည်းဟုလျှောက်ကြတော့ကိုရောကတင်တို့စိတ်နှလုံးခိုင်မာသောကြောင့်မယားနှင့်ကြွာရသောအခွင့်ကို မောရှိသည်စီရင်၏ အစာဦး၌ထိုသို့မဟုတ်ငါပညာတိကားမှားယွင်းခြင်းအကြောင်းမှတပါအခြားသောအကြောင်းဖြင့်မိမိမယားနှင့်ကြွာ၍အခြားသောမိမနှင့်ဆုံဖက်သောသူသည်မိမိမယားကို ပြစ်မှား၏ကြွာသောမိမနှင့်ဆုံဖက်သောသူသည်လည်းသူ့မယားကိုပြစ်မှားသည်ဟု မိန်တော်မူ၏အငယ်၁၀မှ၁၅ တပည့်တော်တို့ကလည်းလင်မယားအမှုသည်ဤသို့ဖြစ်လျင်စုံဘက်ခြင်းကိုမပြုကောင်းပါဟုလျှောက်ကြ၏ကိုရောကလည်းထိုစကားကို လူတိုင်းမခံမယူနိုင် အခွင့်ရသော သူတို့သာခံယူနိုင်ကြ၏လူအချို့တို့သည်အမိဝမ်းတွင်ကပင်မိမရှာဖြစ်ကြ၏အချို့တို့သည် သူတစ်ပါးဆုံးမ၍မိမရှာဖြစ်ကြ၏အချို့တို့သည် ကောင်းကင်နိုင်ငံတော်အဖို့အလို့ငှာမိမိကိုယ်ကိုဆုံးမ၍မိမရှာဖြစ်ကြ၏ ထိုစကားကိုခံယူနိုင်သောသူသည်ခံယူစေဟု မိန့်တော်မူ၏။ထိုအခါသူငယ်တို့အပေါ်မှာလက်ကိုတင်၍မေတ္တာပို့တော်မူစေခြင်းငှါအထံတော်သို့ ဆောင်ခဲ့သည်ဖြစ်၍တပည့်တော်တို့သည်အပြစ်တင်ကြ၏။ယေရှုကလည်း၊ထိုသူငယ်တို့ကို ရှိစေလော့။ငါ့ထံသို့လာသည်ကိုမဆီးတားကြနှင့်။ကောင်းကင်နိုင်ငံတော်သည် ထိုသို့သောသူတို့၏ နိုင်ငံဖြစ်သည်ဟု မိန်တော်မူ၍သူငယ်တို့အပေါ်မှာလက်တော်ကိုတင်ပြီးလျှင်၊ထိုအရပ်မှကြွသွားတော်မူ၏။ထိုနောက်လူတယောက်သည် ချဉ်းကပ်၍၊ကောင်းမြတ်သောဆရာ၊ထာဝရအသက်ကိုရအံ့သောငှါအကျွန်ုပ်သည်အဘယ်ကောင်းမှုကိုပြုရပါမည်နည်းဟု မေးလျှောက်သော် ငါကိုကောင်းမြတ်သည်ဟုအဘယ်ကြောင့်ခေါ်သနည်းဘုရားသခင်တပါးတည်းသာ ကောင်းမြတ်တော်မူ၏အသက်ရှင်ခြင်းသို့ဝင်စားလိုလျင်ပညာတော်တို့ကိုစောင့်ရှောက်လော့ဟုမိန့်တော်မူ၏အဘယ်ပညာတို့ကိုစောင့်ရှောက်ရမည်နည်းဟုရှောက်ပြန်တော်လူအသက်ကိုမတတ်နှင့် သူမယားကိုမပြစ်မှားနှင့်သူဥစ္စာကိုမခိုးနှင့်မမှန်သောတသက်တွေကိုမခံနှင့်မိဘကိုယိုသေးစွာပြုလော့ ကိုနှင့်ဆက်ဆိုင်သောသူကို ကိုနှင့်အမျှချစ်လော့ဟုမိန်တော်မူ၏ထိုလူလင်ကလည်းထိုပညာရှိသည်များတို့ကိုအကျွန်ုပ်သည်ငယ်သောအရွယ်မှစ၍စောင့်ရှောက်ပါပြီအဘယ်အကျင့်လိုသေးသနည်းဟုရှောက်ပြန်လေ၏ယေရှုကလည်းတင်သည်စုံလင်ခြင်းသို့ရောက်လိုလင်တော်လော့ကိုဥစ္စာများကို ရောင်း၍ဆင်းရဲသောသူတို့အားပေးလော့ထိုတို့ပြုလျင်ကောင်းကင်ဘုံ၌ဗန္တာကိုရလိမ့်မည်တို့ပြိမှငါနောက်သို့လိုက်လော့ဟု မိန်တော်မူ၏။ထိုလုလင်သည်များစွာသောဥစ္စာကိုရတတ်သောသူဖြစ်၍၊ထိုစကားကိုကြားလျှင် စိတ်မသာသည်နှင့်သွားလေ၏။23ယေရှုကလည်း၊ငါအမှန်ဆိုသည်ကား၊ငွေရတတ်သောသူသည် ကောင်းကင်နိုင်ငံတော်သို့ဝင်ခဲလှ၏။တဖန်ငါဆိုသည်ကား၊ကုလားအုပ်သည်အနဖားကိုလျှိုလွယ်၏။ငွေရတတ်သောသူသည်ဘုရားသခင်၏နိုင်ငံတော်သို့ဝင်ခဲသည်ဟု တပည့်တော်တို့အားမိန်တော်မူ၏ထိုသူတို့သည်ကြားလျင် အလွန်မိန်မောတွေ့ဝေခြင်းရှိ၍တို့ဖြစ်လျင်အဘယ်သူသည် ကဲတင်တော်မူခြင်းသို့ရောက်နိုင်မည်နည်းဟုပြောဆိုကြ၏ယေရှုသည်လည်းသူတို့ကိုကြည့်ရှု၍ဤအမှုကို လူမတတ်နိုင် သို့တော်လည်းဘုရားသခင်သည်ခတ်သိမ်းသော အမှုတို့ကိုတတ်နိုင်တော်မူသည်ဟုမိန်တော်မူ၏အငယ်29မှ30 ထိုအခါပေတျုက အကျွန်ုပ်တို့သည်ရှိသမျှကိုစွန့်ပစ်၍ကိုယ်တော်နောက်သို့ လိုက်ကြပါပြီ။အဘယ်အကျိုးကိုရကြပါမည်နည်းဟုလျှောက်လေသော်၊ယေရှုက၊ငါအမှန်ဆိုသည်ကား၊အလုံးစုံသောအရာတို့ကိုအသစ်ပြုပြင်သော ကာလ၌လူသားသည်ဘုန်းရှိသော ပလ္လင်တော်ပေါ်မှာထိုင်တော်မူသောအခါ၊ငါ့နောက်သို့လိုက်ကြသောသင်တို့သည်တဆယ်နှစ်ခုသော ပလ္လင်ပေါ်မှာထိုင်လျက် ဣဒရေလလူ12မျိုးကိုစစ်ကြောစီရင်ရကြလက်တံအချင်းသူသည်ငါ၏နာမကြောင့်အိလေညီကိုနှမမိဘသားများဒီဟုသောတဘာဘာကိုစွန့်၏ထိုသူသည်အဆတရာသောအကျိုးကိုရ၍သာဝရသက်ကို အမွေခံရလက်တံနောက်ကြသောသူအများတို့သည်အရင်ကြကြလိမ့်မည်အရင်ကြသောသူအများတို့သည်နောက်ကြကြလိမ့်မည်